1359ခုနှစ်ဝါစုလကွယ်နေ့1998ခုနှစ်ဩဂုတ်လ3ရက်တနင်္ဂနွေနေ့ဒီနေ့3နာရီနဲ့33မိနစ်အချိန်မှာဘုန်းကြီးတို့တရားဝဲစတယ်တရားဟောခြင်းတနာရီပေါ့အာယုံစွမ်းနေစွမ်း ညနေအဖျော်ရမကလူတန်းနဲ့လူရှင်တို့ရဲ့ဒါနအနုမောဒနာတရားကတော့သိကြပြီးတဲ့အတိုင်းပါပဲယုံကြည်၍လူယိုသေးလူပေးလူသင်လျောကညှိတွယ်မရှိကိုမထီသူထီကင်းစေရာတပ္ပူရိတဤဒါနမௌချကြိုးကြည်ဒါ သတော်ကောင်းတို့လှူနည်း၅မျိုးသတော်ကောင်းလှူတာကတော့လှူနိုင်တာနဲ့လှူเสียရှိတာနဲ့လှူလိုက်တဲ့သဘောတာမင်ညမဟုတ်လူတယ်ဆိုတာအပြစ်ကင်းတဲ့အလုံးအနဝိဇ္ဇကောင်းကျိုးချမ်းသာရစေတဲ့အလုံးဒုက္ခဝိပါက အဲဒါလို့ယုံကြည်ပြီးတော့လှူတာအဲ့ဒါမှာမိမိလှူဒန်းတဲ့အလှူဝတ္ထုပစ္စည်းကိုအလှူကံပုဂ္ဂိုလ်များ သုံးဆောင်ပြီးတော့ချမ်းချမ်းသာသာသက်ဆိုင်ရာကုသိုလ်တရားတွေပွားများအထောက်နိုင်စေဖို့ဆိုတာဒါမူလအကြောင်းတရားပဲမူလကစေတနာပဲ သို့တော့လည်းအဲ့ဒီအကြောင်းတရားပေါ်မှာအခုနအတိတရားဆင့်တာပေါ့အတိတရားကတော့လူတယ်ဆိုတာပြည့်ကင်းတဲ့ကုသိုလ်အလုပ်ပဲကုသိုလ်အလုပ်ဆိုတာကောင်းကျိုးချမ်းသာမုတ်ချရစေတယ်အကြောင်းကောင်းတော့အကျိုးလည်းကောင်းတယ်လို့ဒီလိုယုံကြည်တာအဲ့ဒီယုံကြည်စိတ်ကပါပါလာတယ်လူကျင်လို့လူတာတော့မှန်တယ်လူကျင်လို့လူတဲ့အထက်မှာ အဲ့ဒီနားလေသဘောပေါက်ပြီးတော့ယုံကြည်စိတ်ပါတယ်အဲ့ဒီနားလေသဘောပေါက်ပြီးတော့ယုံကြည်စိတ်ကိုကာမတက္ကတာပါမဒိဋ္ဌိလို့ခေါ်တယ်မိမိလောက်တဲ့အလုတ်သီးသာလင်မိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့မှန်ကန်စွာနားလေသဘောပေါက်ပြီးတော့ယုံကြည်တာကာမတက္ကတာပါမဒိဋ္ဌိ မိမိလုပ်တဲ့အလုပ်ပြီးသားလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့နားလည်သဘောပေါက်ပြီးတော့ယုံကြည်တာသမ္မတကတာသမ္မဒိဋ္ဌိဗုဒ္ဓဘာသာကတော့ဘာမဆိုနားလည်သဘောပေါက်ပြီးတော့ယုံကြည်တာလက်ခံတာလိုက်နာတာကိုပဲ ဘုရားဘာသာလူလားတယ်တနည်းဘုရားရှင်တော်မြတ်ဘုရားကလူလားတယ်နားမလဲပဲနဲ့သူများရောင်လို့ရောင်အမောင်တောင်မှမြောင်မှမသိဆိုသလိုလိုက်ပြီးတော့ယုံကြည်လက်ခံတာမျိုးကိုဘုရားရှင်တော်မြတ်ဘုရားကအာမပေးဘူးဒါကြောင့်မို့ကေတမုဒ္ဒီတုတ်ဒေသနာတော်ဆိုတာဟောခဲ့တယ်ကာလာမတုတ်ဒေသနာတော်လို့လည်းပဲထင်ရှားတယ် ကာလမအမျိုးသားတွေကိုမြတ်စွာဘုရားက သူများပြောလို့မယုံနဲ့ဆရာစကားဆိုလို့မယုံနဲ့ကျမ်းဂန်တွေကဖော်ပြတယ်ဆိုလို့မယုံနဲ့ဟိုလူကဟိုလူ ပြောတယ်ဆိုလို့မယုံနဲ့တို့ဘိုးဘေးအစဉ်အလာကဒီလိုပဲလောက်ခဲ့ဆိုတယ်ဆိုပြီးတော့မယုံနဲ့ဒါချင်းဘယ်လိုမှယုံရမလဲတဲ့ အဲ့ဒီကိစ္စကိုအဲ့ဒီသဘောတရားကိုမိမိကိုယ်တိုင်လက်တွေ့ကျင့်သုံးကြည့်ကျင့်သုံးကြည့်လို့အကျိုးရတယ်ဆိုရင်ဒါဟုတ်ပြီလို့ယုံတယ်ကျင့်သုံးကျင့်သုံးကြည့်လို့အကျိုးမရဘူးအပြစ်ပဲဖြစ်တယ်ဆိုရင်မယုံနဲ့ပယ်လိုက်အဲ့လိုဘုရားရှင်ကနားလေသဘောပေါက်ပြီးယုံကြည်တဲ့ ယုံကြည်မှုကိုပဲမြတ်စွာဘုရားကအားပေးတယ်အဲ့ဒါကိုကာမတက္ကတာသမ္မာဒိဋ္ဌိခေါ်တယ်တချို့ဘာသာတရားတွေမှာတော့မဟုတ်ဘူးနားလဲသဘောပေါက်ဖို့မလိုဘူးယုံယုံဆိုတဲ့အတိုင်းယုံလိုက်ရင်ပြီးတာပဲဘုရားသခင်ကလောကကြီးဖန်ဆင်းတယ်ဒါကြောင့်လောကကြီးဖြစ်ပေါ်လာတဲ့ယုံမယုံရင်ဒိဋ္ဌိပဲဘုရားသခင်ကလူတွေဖန်ဆင်းတယ်ဒါကြောင့်လူတွေဖြစ်လာတဲ့ယုံ မယုံရင်ဒိဋ္ဌိပဲဘုရားသခင်ကလူတွေရဲ့ချမ်းသာဆင်းရဲကိုလည်းပဲစီမံပေးတယ်ဒီလူဖြင့်ချမ်းသာစေဒီလူဖြင့်ဆင်းရဲစေလို့အဲ့ဒါယုံမယုံဘူးဆိုလို့ရှိရင်ဒိဋ္ဌိပဲအဲ့ဒါလို့အတင်းအယုံခိုင်းတာနားလဲတာမလဲတာလူရမဟုတ်ဘူးဘုရားဘာသာအဲ့ဒီနေရာမှာတခြားဘာသာတရားတွေနဲ့အမှန်တန်ခွာခြားတယ် မိမိကိုယ်တိုင်အကျိုးရှိအကျိုးမဲ့ဆင်ញင်စဉ်းစားပြီးတော့အကျိုးရှိတယ်လို့ဆိုမှယုံတယ်အကျိုးမရှိရင်မယုံနဲ့အဲဒါကြောင့်ဒီမှာတပ္ပရိသဒါန၅ပါးထဲမှာပထမဆုံးကတတ္တာယဒါနံဒေတိယုံကြည်မှုဖြင့်သူတန်းတယ်။ဘာယုံကြည်တာလဲလို့ဆိုတော့ ကောင်းတာလုပ်ရင် ကောင်းကျိုးဖြစ်ပေါ်တယ်ဆိုးတာလုပ်ရင်ဆိုးကျိုးဖြစ်ပေါ်တယ်ဆိုတော့အကြောင်းအကျိုးသဘာဝကိုယုံကြည်တာအဲလိုအကြောင်းအကျိုးသဘာဝယုံကြည်တာဟာသူများပြောလို့ယုံကြည်ရမလားဆိုမဟုတ်ဘူးတဲ့ကိုယ်တိုင်ကြောင်းကျိုးသဘာဝကိုဆင်ញင်စဉ်းစားပြီးတော့အော်ဒါဖြင့်ဒီသဘောဟာဟုတ်တယ်လို့နားလေသဘောပေါက်တော့မှယုံကြည်တယ် အဲ့ဒါကိုကာမတက္ကတာတမဒိဋ္ဌိလို့ခေါ်တယ်အဲ့ဒါကိုပဲဒီနေရာမှာပတ္တယဒါနန္တေတိယုံကြည်လျက်တူတယ်ဆိုတာဒါပြောတာအဲ့ဒါသတော်ကောင်းတို့လူနည်းရဲ့ပိုက်ဆံရှိတာနဲ့ပဲလူစရာရှိတာနဲ့ပဲပြစ်ခတ်ပြီးဘုံမလုံးအောင်လှူလိုက်တာဒီလိုမဟုတ်ဘူးတဲ့နားလဲသဘောပေါက်ယုံကြည်မှုနဲ့တူတယ်တဲ့အဲ့ဒါလိုလှူတဲ့အတွေ့တဲ့ ဒါနကြောင့်ရသိရတိုက်တဲ့စီစဉ်ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်ရုပ်ဆင်းအင်္ဂါကြည်လင်ခြင်းတင့်တယ်ခြင်းဆိုတဲ့အကျိုးအပူရတယ်။ဘာကြောင့်လဲဆိုတော့တတ္တာယုံကြည်လိုက်တဲ့အရာကိုယုံကြည်လိုက်ရပြီဆိုတော့စိတ်ကကြည်လင်းနေတာ။တံပလာရဏလက္ခဏာတတ္တာတတ္တာယုံကြည်မှုသည်တံပလာရဏလက္ခဏာ စိတ်ကိုကြည်လင်စေတတ်သောသဘောရှိ၏။ကြောင့်ယုံကြည်လိုက်တဲ့အရာကိုယုံကြည်လိုက်ရပြီဆိုလို့ရှိရင်စိတ်ကကြည်လင်သွားတယ်။မယုံကြည်လိုက်တဲ့အရာသွားယုံကြည်ပြီးရင်တော့မကြည်လင်ဘူး။ဥပမာဆိုကြပါစို့ဟိုခါဆိုသောပိုင်းကကွန်မြူနတီဝါဒတွေထွန်းကားတဲ့အခါမှာလူလောကကြီးလောကနိဗ္ဗာန်တည်ဆောက်ခြင်း ပစ္စည်းရှိတဲ့လူတွေစီကပစ္စည်းတွေသိမ့်သိမ့်ပြီးတော့လော်ကြီးအုပ်အုပ်ပြီးတော့ပစ္စည်းမဲ့တဲ့လူတွေမျှဒီဝါရဆန့်ကျင်တဲ့လူတွေအပြစ်ပေးတတ်တန်ရင်သာဒီအတိုင်းယုံကြည်ရင်စဉ်းစားကြည့်ပါအဲ့ဒီအတိုင်းယုံကြည်ရင်ယုံကြည်တဲ့လူရဲ့စိတ်ထဲမှာဖြူစင်တဲ့စိတ်တွေဖြစ်မလားညင်မဲတဲ့စိတ်တွေဖြစ်မလားညင်မဲတဲ့စိတ်တွေဖြစ်ရင်သူစိတ်ကြည်လင်နိုင်မှာမလား ယုံကြည်တာတော့ယုံကြည်တာအမှန်ပဲဒါပေမဲ့သူစိတ်မကြည်လင်ဘူးဘာကြောင့်လဲမယုံကြည်တိုက်တာကိုယုံကြည်မိလို့ဟုတ်ကလားအဲ့တော့ယုံကြည်တိုက်တာကိုယုံကြည်မိရင်စိတ်ရကြည်လင်တယ်ဒါကြောင့်တမ္ပတာရဏလက္ခဏာတတ္တာတတ္တာယုံကြည်မှုဟူသည်တမ္ပတာရဏလက္ခဏာစိတ်ကိုကြည်လင်စေသောသဘောရှိ၏ ကြည်လင်စေတဲ့အမှားသာတွေ့ပြီဆိုရင်ဒါတတ္တာလို့ပဲမှတ်တော့ယုံကြည်မှုပဲမှတ်တော့အဲ့ဒီတတ္တာကိုမြတ်စွာဘုရားကစကြဝဠာမင်းရဲ့ဗရမ ्या ယရနာနဲ့ဥပမာပြပေးတယ်အမနာနောက်နေတဲ့ရေတဲ့ကိုအမနာအည်သွေးကောင်းတဲ့စကြဝဠာမင်းရဲ့ဗရမ ्या ယရနာထည့်လိုက်ပြီဆိုလို့ရှိရင် နောက်နေတဲ့ရေတွေကြီးလာတယ်နောက်တဲ့အမုံနယ်တွေကအောက်မှထိုင်းသွားပြီးတော့အပေါ်မှာကြီးတဲ့ရေကြီးဖြစ်လာတယ်ဒါကြောင့်ယုံကြည်မှုယုံကြည်တိုက်တာကိုယုံကြည်တာဟာဗရမယယရဏနဲ့တူတယ်ဗရမယယရဏဟာရေကိုနောက်နေတဲ့ရေကိုကြည်စေသလို့ ယုံကြည်သင့်တဲ့အရာကိုယုံကြည်ပြီဆိုရင်အဲ့ဒီယုံကြည်မှုဟာစိတ်ကိုကြည်လင်စေတယ်ဘုရားတရားသံဃာယရဏသုံးပါးယုံကြည်တယ်ဆိုလို့ရှိရင်မြတ်စွာဘုရားကအပြစ်ရှိတာတွေလုပ်ဖို့ဆုံးမသလားအပြစ်ကင်းတာတွေလုပ်ဖို့ဆုံးမသလားစိတ်ထဲမှာလောဘဒေါသမောဟတွေ အပြည့်ရှိဖို့ဆုံးမသလားလောဘဒေါသမောဟကင်းဖို့ဆုံးမသလားအဲ့တော့ဘုရားရှင်ကို ကြည်ညိုတယ်ဘုရားရှင်ရဲ့အဆုံးအမတရားယုံကြည်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာသူဘယ်လိုကြိုးစားမလဲဆိုတော့အပြစ်မကင်းတာတွေတတ်နိုင်သမျှရှောင်မယ်အပြစ်ကင်းတာတွေပဲသူလုံးမယ်ညင်မဲတဲ့လောဘဒေါသမောဟတွေတတ်နိုင်သမျှနှဲပါအောင်ကြိုးစားမယ် ဖြူစင်တဲ့ကုသိုလ်စိတ်တွေပဲအဖြစ်များအောင်မကြိုးစားပေဘူးလားအဲ့ဒါလို့ဆိုလို့ရှိရင်သူစိတ်ဟာကြီးလေမလားနောက်ကျမလားပါကြောင့်ယုံကြည်တိုက်တာကိုယုံကြည်လို့အဲ့ဒါပြောတာဒီတော့အခုအလူလူတဲ့အခါမှာခုနပြောတယ်လို့စွန့်ကြဲပေးကလှူဒန်းခြင်းဆိုတဲ့ဒါနဟာ အပြစ်ကင်းတဲ့အလုပ်ဖြစ်တဲ့အတွက်ကောင်းကျိုးချမ်းသာကိုမုတ်ချရစေမှာပဲလို့နားလေသဘောပေါက်ယုံကြည်တယ်ဆိုရင်အဲ့ဒီယုံကြည်မှုကစိတ်ကိုကြည်လင်စေမလားနောက်ကျစေအဲ့ဒီကြည်လင်စေတဲ့စိတ်ကိုကြည်လင်စေတဲ့စေတနာနဲ့တူတမ်းပြီဆိုတဲ့အခါကျတော့ကြည်လင်တဲ့စိတ်နဲ့တူတမ်းတဲ့အတွက်ဒီဒါနကြောင့်အကျိုးဖြစ်ပေါ်တဲ့အခါမှာလည်းပဲ ရုပ်ဆင်းအင်္ဂါကြည်ကြည်လင်လင်တင့်တင့်တဲတဲရှိမဲ့ဒါကြောင့်နားလေသဘောပေါက်ပြီးယုံကြည်တဲ့တတ္တာနဲ့လူတယ်ဆိုလို့ရှိရင်ဒါနကြောင့်ရတဲ့ရတတ်တဲ့အကြောင်းအကျိုးသဘာဝအားလျော်စွာရတဲ့ရတတ်တဲ့စီစဉ်ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်ရုပ်ဆင်းအင်္ဂါကြည်လင်ခြင်းတင့်တယ်ချောမွေးခြင်းဆိုတဲ့ဒီအကျိုးပါရတယ်ဒါပြောတာ ကြည်လင်တယ်ဆိုတဲ့ကတင့်တယ်ပြီပေါ့မကြည်လင်ရင်ပဲတင့်တယ်မလဲဒီအကျိုးဘူပါရတယ်တဲ့ဒါသူတော်ကောင်းတို့လူနည်းရလှူတာဒါလေးလောက်ပဲနားလည်လို့ရှိရင်တော်လောက်ပါပြီကျန်တဲ့လေးချက်ကတော့ဟိုနားလည်လွှဲပါတယ်နောက်တစ်ခုကရိုးရိုးသေးသေးလှူပါတဲ့အလူကံပုဂ္ဂိုလ်လည်းရိုးရိုးသေးသေးလှူ လူဝတ္ထုပစ္စည်းကိုလည်းပဲတလေးတစားတမြတ်တနိုးနဲ့ရိုးရိုးသေးသေးပြုပြင်စီမံပြီးလှူပါတဲ့အဲ့ဒါလို့ဆိုလို့ရှိရင်လည်းပဲစီစဉ်ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်မိမိအပေါ်မှာသူတပားယူသည်လေးစားခြင်းဆိုတဲ့အကျိုးအပူရတယ်ဒါကြောင့် ဩဇာညောင်းတယ်တဲ့ကိုပြောလိုက်လို့ရှိရင်ဘယ်သူမှဆိုလိုက်နာနားထောင်ကြတာပဲတဲ့ဘာကြောင့်လဲဆိုရိုးရိုးသေးသေးလှူလို့ဥပမာညနေ6နာရီလောက်သံဃာတော်တွေတော့ဆာလောင်မသိကြမှာပဲဓမ္မောက်ထမင်းကောင်းကောင်းနဲ့ကြက်သားဟင်းနဲ့ကအောင်မှာပဲလို့ကတ်လိုက်ရင်ဘယ်နဲ့နေမလို့သတော်ကောင်းလှူနီးလား ဘာဖြစ်လို့ဟမ်သင်လျော်တဲ့အချိန်မဟုတ်လို့မဟုတ်ပေဘူးလားသင်လျော်တဲ့အချိန်မဟုတ်လို့အဲ့လိုမလူရဘူးတဲ့ဆွန်ငိန်တန်ဆွန်ဆံပြုတ်ချိန်တန်ဆံပြုတ်အဖျော်ရမကချိန်တန်အဖျော်ရမကချိန်သင်္ကန်းချိန်တန်သင်္ကန်းပိဋကစာအုပ်ချိန်တန်စာအုပ်သင်လျော်တဲ့ချိန်သင်လျော်တဲ့လိုအပ်တဲ့ ပစ္စည်းလှူရတယ်တဲ့အဲဒါလို့လှူခြင်းအားဖြင့်ကာလေနပစုရာအထာအာဂတာဟွန်တိအကျိုးရတာကစည်းစိမ်ဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်တဲ့တစုံတရာမိမိလိုအပ်နေတယ်ဆိုလို့ရှိရင် လိုအပ်တဲ့ပစ္စည်းလွယ်လွယ်ကူကူနဲ့များများစားစားရခြင်းအကျိုးရှိတယ်အဲ့ဒီအကျိုးပေါ်ပါရတယ်တဲ့ ဆိုကြပါစို့ဈေးဝါအင်မတန်ခက်နေတဲ့အချိန်ဈေးမှာကို မရှိဘူးဆိုတဲ့အချိန်အဲ့ဒီအချိန်မှာကိုယ်မှာယောဂဝေဒနာ ဖြစ်တော့အဲ့ဒီယောဂဝေဒနာလည်းဒီမရှိတဲ့ဈေးနဲ့မှာပဲပျောက်မှဖြစ်နေတယ်ဆိုလို့ရှိရင်ခက်ပြီးဘယ်လိုလုပ်ရမလဲနိုင်ငံခြားမှာရမယ်အဆက်အသွယ်ကလည်းမရှိဘယ်နဲ့လုပ်မလဲအဲ့လိုစဉ်းစားနေတော့မယ် မိတ်ဆွေတယောက်ကအဲနိုင်ငံခြားကပြန်လာတော့မကြမ်းမဘူးကြတာနဲ့လာမေသူ့မှလည်းဒီဆေးကအစင်းနဲ့ပါလာတာအာအတော်ပါပဲကဲဟောဒီမှာကျွန်တော်ဆေးယူလာတယ်အဲ့ဒီဆေးပဲယူပါတော့ဆိုပြီးပေးလိုက်တယ်ဘာကြောင့်သူအဲ့လိုရတယ်လဲလို့ဆိုတော့လှူတော့လှူခဲ့တော့မှသင့်လျော်တဲ့အချိန်ကို ရွေးပြီးတော့ လှူခဲ့တဲ့အတွက်သူ့မှာလိုအပ်တဲ့အချိန်မှာလိုအပ်တဲ့ပစ္စည်းကို လွယ်လွယ်ကူကူနဲ့ရတာအဲ့လိုကျိုးရှိတယ်တဲ့နောက်အတ္တနိစ္စပရိစ္စအနုပဟိစ္စဒါနံဒေတိဒါနပြုတဲ့အခါမှာမိမိကိုယ်ကိုလည်းမထိပါစေပဲသူတို့ဘာကိုလည်းမထိပါစေပဲနဲ့လှူတာအဲ့ဒါလိုလှူတယ်ဆိုလို့ရှိရင်အဲ အနက်ကဟိတစိတ်တော်ဒါနံဒေတိဆိုတော့မညိမတွေ့ပဲလှူရတယ်တဲ့လှူတဲ့ပစ္စည်းကိုတွန့်ဆုံတွန့်ဆုံမလုပ်အောင်ငါးကြလှူနိုင်တယ်ဆိုငါးကြစေနာထက်တဲ့တဏအာအင်ကောင်းအာကောင်းနဲ့လွတ်လွတ်ကြီးစွန့်လှူလေရ30လှူနိုင်တယ်ဆိုလို့ချင်းလည်း30စေနာထက်တဲ့တဏနဲ့လွတ်ကြီးစွန့်လှူလေရအဲဒါမကြီးမတော်ပဲလှူလိုက်ပြီဆိုလို့ရှိရင်တဲ့ဒါနကြောင့် ရနိုင်တဲ့စီဝါဥစ္စာ ပြည့်စုံခြင်းဆိုတဲ့အကျိုးအပြင်နဲ့ရရှိတဲ့စီစဉ်ဥစ္စာကိုခံစားနိုင်ခြင်းခံစားရခြင်းဆိုတဲ့အကျိုးအပူရတယ်။အဲတချို့မှာစီစဉ်ဥစ္စာတွေစားမကုန်တောက်မကုန်တသက်မကုန်နှစ်သက်မကုန်ရှိနေတယ်။ဒါပေမဲ့ဟိုဟာမတူရဒါမစားရတော့ကြဝက်သားမစားရတာနဲ့တော့ကြထောပမစားရတာနဲ့တော့ကြစားပေါ်ရတာနဲ့ ဟိုဟာရှမရဒါရှမရတချို့ကြတော့ဘယ်လောက်ကြအောင်ရှမရဆိုထမင်းစားလို့မဖြစ်ဘူးဘယ်လိုလူတွေလဲစီကြိုသမားတွေဟုတ်ဘူးလားအဲထမင်းစားရင်စီကြိုတက်တယ်တခြားအဆိုဆိုတာတော့ဝေ့ရောအဲ့ဒါလို့ရှောင်းနေရတာဘာကြောင့်လဲလို့ဆိုတော့လူရဲ့တုန်းကတဲ့သူတစ်ပါးထိပါအောင်လှူခဲ့လို့တဲ့ သူတို့ဘာထီဝါအောင်လူခဲ့လို့တဲ့ဒါကြောင့်မို့ဒီလိုဖြစ်ရတာတဲ့ဘယ်သူမှ မထီပါတဲ့လူတွေဆိုလို့ရှိရင်တော့သူ့မှာရရရှိတတ်တဲ့စီစဉ်ဥစ္စာသူအကုန်ခံစားနိုင်တာပဲတဲ့အနဂိတစိတ်တော်လေမညှိမတွယ်ပဲလူခဲ့လို့လွတ်လွတ်ကျွတ်ကျွတ်စွန့်ပြီးလူခဲ့လို့ဒါကြောင့်ရရှိတဲ့စီစဉ်ဥစ္စာကိုခံစားနိုင်တာနောက်တစ်ခုကအတ္တနိစ္စပရိစ္ဆအနုပ္ပဟိစ္စဒါနံတေတိ မိမိသူတစ်ပါးဘယ်သူမှမထိပါစေပဲနဲ့လှူတယ်မိမိကိုမထိပါစေပဲနဲ့လှူတယ်ဆိုတာစိတ်ကိုလည်းမထိပါမိမိရဲ့ပစ္စည်းဥစ္စာလည်းမထိပါစေဘူးပေါ့ဥပမာတရားရှိတယ်ဆိုလို့ရှိရင်ငါကြ30လောက်လှူလို့ရှိရင်မထိပါဘူးပေါ့တရားရှိတာကို80လောက်လှူရင်တော့ဒါထိပါမှာပေါ့အမြတ်စွာဘုရားတော့ရတဲ့ပစ္စည်း၄ပုံပုံနဲ့ တပုံလှူတဲ့တပုံကသိမ့်ထားတဲ့တပုံကသိမ့်ထားတပုံကအရင်နှီးလုံးတဲ့တပုံလှူတဲ့တပုံကသိမ့်ထားဆိုတာဟိုအရေးပေါ်ရင်သုံးရအောင်လို့သိမ့်ထားတဲ့တပုံကအရင်နှီးလုံးတဲ့ကျန်တပုံကဘာလို့อ่ะစားတယ်အဲအဲ့လိုလုံးတယ် အဲ့တော့တရားရတယ်ဆိုလို့ရှိရင်တော့ဘလောက်လှူရအဲစိတ်လှူရမယ်ဟုတ်ကဲ့လားဘလောက်သိမ့်ထားရအစိတ်သိမ့်ထားရမယ်အရင်ဒီဘလောက်လောက်ရအစိတ်လောက်ရမယ်စားတာဘလောက်စားရတဏှာစာရှိပါမလားဟုတ်ကဲ့လားဒီခေတ်ဒီခါတဏှာစာဆိုဘလောက်လောက်ရှိမှလောက်တော့ဟမ်တရားလောက် စာဖြည့်ရုံပေါ့နော်ကောင်းကောင်းဆိုလို့ရှိရင်တော့ဘယ်လောက်လောက်လောက်150အောက်ထစ်လောက်ဟုတ်ကဲ့လားမြန်မာပြည်လူနေမှုအဆင့်တန်းမြင့်နေဟုတ်ကဲ့လားတနတ်ကို150တန်းကြီးများတောင်စားတယ်လူနေမှုအဆင့်တန်းမြင့်အဲလူရင်းကတော့မိမိအတိုင်းအတာနဲ့မျှတအောင်ကြည့်ပြီးလှူပေါ့အဲဒါပြောတာလှူရင်တော့ရတာကတော့သိကြတယ် မဟုတ်လားဘာကြောင့်ဘာကြောင့်ရတော့ဘောလုံးတစ်လုံးဟိုနံရံပြည့်ကြည့်လိုက်ပါလားအဲ့ဒီဘောလုံးကဟိုသွားရုံပဲသွားမလားဟမ်အဲအဲ့ဒါဘော action and reaction ဟုတ်တယ်မလားပေါက်လိုက်တာက ကုသိုလ်ကောင်းမှုပြုလိုက်တာပြန်လာတာကအကျိုးရတာမဟုတ်ပေဘူးလားဒါဒီသဘာဝပဲမဟုတ်လားအဲဒါကြောင့်မလူမတန်းဆင်းရဲလန်းလူဒန်းချမ်းသာသည်ဟုတ်ကလားမလူမတန်းဆင်းရဲလန်းလူဒန်းချမ်းသာသည်ဆို သို့တော်လည်းပဲလောလောဆယ်အားဖြင့်တော့မိမိမှလည်းမျှမျှတတဖြစ်ဖို့ရာစီမံရမယ်ပေါ့မဟုတ်လားတရားရှိလို့တရားလုံးလှူလို့ဖြစ်မလားအဲ့တော့ကိုယ်ကရေတော့ဘိုက်မောင်းနေရမှာပေါ့အဲ့လိုလည်းမဖြစ်သေးဘူးဒါကြောင့်မြတ်စွာဘုရားကလေးပုံပုံနဲ့တပုံလှူတပုံကိုအရေးပေါ်တဲ့အခါသုံးရဆွဲအောင်ကျမ်းမာရေးတို့ပါတို့ပေါ့ သိမ့်ထားတဲ့တပုံကိုရင်းနှီးတပုံကိုစားအဲ့လိုဆိုလို့ရှိရင်မိမိမထိဘူးပေါ့အဲ့ဒါလို့လှူတယ်ဆိုလို့ရှိရင်တဲ့ဒီဒါနကြောင့်ရတဲ့ရတိုက်တဲ့ပစ္စည်းဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်တဲ့မိမိပစ္စည်းကိုရန်သူမျိုးငါးပါးမထိပါမနှိမ့်ဆက်နိုင်ဘူး အဲ့ဒီအကျိုးပူရတယ်ကိုယ်လည်းမထီသူတစ်ပါးလည်းမထီအောင်လှူလို့ဆိုကြပါစို့ကိုကလက်ထဲမှာအခုရှိတာကတထောင်ပဲရှိတယ်လှူကျင်တာ9000လှူကျင်တယ်ဟိုလူစီမှာကိုချိထားတာအဲ့ဒါတပေါင်းချိထားတာရှိတယ်ဒါကြောင့်မလို့9000လှူကျင်တယ်ဆိုတော့သူ့စီက4000ရမှပဲဖြစ်မယ်ဆိုပြီးတော့အဲ သူ့မှာမပေးနိုင်သေးလို့မပေးတာကအတင်းတောင်းပြီးတော့မရရင်တရားစွဲမလေးပါလေးနဲ့အဲ့လိုဆိုပြီးတောင်းလှူတယ်ဆိုလို့ရှိရင်တော့အဲ့ဒီအတူသူများထိတာမဟုတ်ဘူးလားအမျိုးမျိုးပေါ့အဲ့လိုပေါ့ဘယ်ဘယ်နည်းနဲ့ထိထိသူတို့ဘာထိပါအောင်လှူတယ်ဆိုလို့ရှိရင်တော့ဒါပစ္စည်းဥစ္စာကိုယံမျိုး၅ပါးတစ်ခုခုအထိပါပြီးသားမှတ်ကြောတဲ့ယံမျိုး၅ပါးမထိပါနိုင်အောင်လှူတာဟာ လှူတဲ့အခါမှာမိမိလည်းမထီကိုယ်လည်းမထီနဲ့နောက်ဒီခေတ်ဒီအခါမှာသူတို့မထီအောင်လှူတဲ့အလှူတွေရှိသေးတယ်အများသိပါတယ်အဲ့ဒါဘယ်လိုပါလဲလက်ထိုးတာလက်ထိုးတာလက်ထိုးတာကတော့လှူတာမဟုတ်ဘူးနော်လှူတယ်ဆိုတာကတော့ကြီးကြီးပြူပြူပေးတာကိုမှလှူတာ ਉਹ ကြီးကြီးပြူးပြူးမဟုတ်ဘဲနဲ့မတတ်တာလို့ပေးရတာတူတယ်ခေါ်မလားမခေါ်ပါဘူးအဲ့ဒါကြတော့စွန့်ကြဲတာပေါ့ဒါလက်ထိုးတာလဲစွန့်ကြဲတာပေါ့ကဲမစားမတော့ရတဲ့လူတွေစားကြတော့ကြစွန့်ကြဲလိုက်တာမဟုတ်လားအဲ့ဒါလူတော့မဟုတ်ဘူးအခုနသူတစ်ပါးထိအောင်လှူတယ်ဆိုတာတခြားမဟုတ်ပါဘူး အလှူလှူတဲ့အခါမှာအပန်ချဲ့ဆက်ကြီးတွေဂေါ်ဂေါ်ဂီဂီတက်ပြီးတော့လှူတာလေ။အဲမထီဘူးလား။အာအထူးသဖြင့်ရိတ်တာဆိုပိုးထီပြီ။မဟုတ်ဘူးလား။ယောဂီတွေဆိုတရားကိုမှတ်လို့မရဘူး။ကထိန်ခေတ်ဆိုလို့ရှိရင်ဟိုလမ်းတောင်ကနေပြီးတော့ဖွင့်ပြီဆိုရင်ဒီမှာမှတ်လို့ကိုမရတော့အလှူခန္ဓာ။ အဲ့ဒါတွေအများကြီးပဲအဲအဲ့ဒီလူတွေလည်းပဲသူတို့ရှိလို့တကယ်စေတနာနဲ့လှူသည်ထားအောင်နောက်ဘဝကြရင်သူတို့ပစ္စည်းမတည်မြဲဘူးဘာလို့တော့ရန်သူမျိုး၅ပါးထိပါမယ်ဗောမဟုတ်လားရန်သူမျိုး၅ပါးထိပါမယ်အဲမိမိသူတစ်ပါးဘယ်သူမှမထိပါရအောင်လှူရတယ်တဲ့ဒါမှ ဒီဒါနကြောင့်ဖြစ်ပေါ်တဲ့စိတ်ဉဥစ္စာကိုရန်သူမျိုးငါးပါးမထိပါနိုင်ဘူးတဲ့အဲ့ဒါအသိအရေးကြီးတာပေါ့မဟုတ်လားရန်သူမျိုးငါးပါးမထိပါနိုင်ဘူးအဲ့ဒါတပ္ပုရိတဒါနသရောကောင်းတို့လူချင်း၅မျိုးတဲ့ယုံကြည်၍လူယုံကြည်၍လူယိုသေးလူယိုသေးလူပေ င်လျောကယုံကြည်၍လူယိုသေးလူသေလူသင်လျောက မရှိကိုမထီသူထီကင်းစေရာညီတွယ်မရှိကိုမထီသူထီကင်းစေရာ Yeah. ပ္ပုရိသဣဒါနမုတ်ချကြိုးကြည်တာတပ္ပုရိသဣဒါနမုတ်ချကြိုးကြည်တာမုတ်ချကြိုးကြည်တာတပ္ပုရိသဣဒါန ဒီတော့အဲသလိုဒါနပြုလို့မိမိမှာမတောင်းမတမကြောက်မကြရပဲပစ္စည်းဥစ္စာ ချောင်းချောင်းလဲလဲရှိပြီဆိုရင်ဘာလုပ်ဖို့ပဲလိုတော့တယ်လဲဆိုတော့တန္တရာဝုလန်းကိုခြေလှမ်းဖို့ပဲလိုတော့တယ်မဟုတ်လားဒီပစ္စည်းပစ္စည်းရာကိုမိမိရော်ရော်နဲ့စီစဉ်ဥစ္စာခံစားမနေပဲနဲ့တန္တရာတဲ့တဘွားပြီးတဘွားဖြစ်နေရတာဆင်းရဲကြီးပဲ အခုဒီပစ္စည်းတွေနဲ့နေရတာလဲဆင်းရဲကြီးပဲကုံသွားမှကြောက်ရလူဖိုးမှကြောက်ရအဲမီလောင်မှကြောက်ရရေမျောမှကြောက်ရအစာရှိသည်ဖြင့်ဒါလည်းမကသေးဘူးအာရမအလှခံမဲ့လူလည်းကြောက်ရသေးတယ်ဟုတ်လားအဲလှူရရင်နည်းနည်းလှူရတာမဟုတ်ဘူးနော်ဘလောက်များများလှူရသိန်း20 20ဆိုတော်သေးတယ်ဗောနော် အဲဒါကြောင့်အဲ့ဒါလိုစိုက်ပြီးဖြင့်စိုးရိမ်ကြောင်းကြရတဲ့ဒီပစ္စည်းတွေနဲ့နေရတာချမ်းသာတယ်မဟုတ်ဘူးဒါကြောင့်မလို့ချမ်းသာစေချမ်းသာမှဖြစ်တဲ့ဘဝဆင်းရဲတန္တရာဆင်းရဲကလွတ်ရလွတ်ကြောင်းအကျင့်ကောင်းအကျင့်မှန်တတိပဋ္ဌာန်ကိုကျင့်မှဖြစ်မယ်လို့အဲ့လိုစိတ်ဆန္ဒဖြစ်ပေါ်ဖို့လိုတယ်ဟုတ်ကဲ့လားစိတ်ဆန္ဒဖြစ်ပေါ်တဲ့အတိုင်းလည်းဖြစ်ပေါ်တဲ့ဆန္ဒကို အကောင်ထဲပေါ်နိုင်မှုလိုတယ်အကောင်ထဲပေါ်နိုင်နေဆိုတာလက်တွေကျင့်ကြံပွားများအာထုတ်ဖို့အဲဒီအာထုတ်ဖို့ရာအတွက်မြတ်စွာဘုရားကနီးများပေးခဲ့လားညွှန်ကြားခဲ့ရဲ့လားဟောကြားခဲ့ရဲ့လားဆုံးမခဲ့ရဲ့လားဆိုတော့ဘုရားတရားတော်တွေအားလုံးဟာ သန္တရာထဲမှာချမ်းချမ်းသာသာနေဖို့နဲ့သန္တရာဝတ်ကလွတ်ကြောင်းအကျင့်ကောင်းအကျင့်မှန်လေးကြီးပဲဖြစ်တယ်ဒီလိုမဟုတ်လားဒါနင်စာတန္တရာခရီးလံမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနဲ့သန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလာជីវချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ရှားဘူးလားဘယ်တော့မှရှားဘူးလားလားရဘူးလားအခုတော့မရတော့ဘူးကဲမရရဲ့ဆိုတော့မှ रखा ကနေ့ပြရတဲ့ဒါနကောင်းမှုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချောင်းတတိပဋ္ဌာန်မဲ့ခင်ရှိတာကျင်ကောင်းကျင်မှန်နေကျင့်ကြံပွားများအထုတ်နိုင်ရပါလို့ဤကျင့်ကြံပွားများအထုတ်နိုင်တဲ့အတိုင်းလဲဝိပဿနာဉာဏ်နဲ့တစ်စစ်နဲ့တစ်စစ်ရင့်တန်ပြီးမဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤဆိုတဲ့ရည်ရွယ်ချက်နဲ့လှူဒန်းရတဲ့အဲ့လိုလှူဒန်းရင်သန္တရာ ဝစခန်းကလွတ်လန်းကိုရည်မှန်းပြီးလှူဒန်းတဲ့ဝိဝတ္တနေတိတာဒါနာအဲ့ဒါလိုသန္တနာဝကလွတ်ဖို့ရအတွက်မဂ္ဂင်၈တန်အကျင့်မှန်ကိုကျင့်ရတယ်ဒါဖြင့်အဲ့ဒီမဂ္ဂင်၈တန်အကျင့်မှန်ကိုမြတ်စွာဘုရားဘယ်မှာများဟောခဲ့ပါသလဲအမိန့်ရှိပါဘုရားလို့ပြောရတယ်ဟမ်တပည့်တော်တို့မသိပါဘုရားဆိုရင်ဟာသိခါကြား ဟုတ်လားအမိတ်ရှိပါဗျာဆိုမကောင်းလားအတိတ်ဗျာတပည့်တော်လည်းပြီးတော့သိပါတယ်ဗျာဒါမလို့ရှင်ဗျာမိတ်နာနာကြမှာသေးတယ်ပေါ့ဟုတ်ကလားအဲ့ဒါမြတ်စွာဘုရားကအစာဥဆုံးတရားမှာကိုပဲဒီမဲ့ခင်စိတ္တအကျင့်မှန်ကိုဟောခဲ့တာအစာဥဆုံးဟောတဲ့တရားဘယ်မှာတော့ဓမ္မစကြာ ဒါမြင်အဲ့မှာမြတ်စွာဘုရားဘယ်လိုဟောလဲမရှိပါဗျာဟုတ်ကဲ့လားဘေကုဏပိဇဝေကိနာဣတိပဒနာနာမကေပြီးတော့ ဒီလိုဆိုရင်ခေါ်ဖို့မလိုတော့သိနေပြီမဟုတ်လားနှုတ်တိုက်တောင်ရနေတာဆိုတော့ဟောဖို့မလိုတော့ဘူးနော်အဲ့ဒီထဲမှာမေခင်ရှစ်တန်အကျင့်မှန်ကိုဗရာဏထမြတ်စွာဘုရားဟောတာမဟုတ်လားဒါပေမဲ့အဲ့ဒီဘေကုဏံပိစဝဂိနာဣတိပတနာနာမကေအစရှိတဲ့ ပါဠိဂါထာတွေကဘုရားဟောမဟုတ်ဘူးဘုရားအဲ့ဒီအစာဟောတော့မဟုတ်ဘူးအဲ့ဒါကရှေးရှေးဆရာတော်ကြီးများဓမ္မစကြာတရားရဲ့အမွှန်းအနေနဲ့ရေးစီပြခဲ့တဲ့ပါဠိဂါထာတွေမြတ်စွာဘုရားဟောထားတာကတော့ဒွေမေဘိက္ခဝေအန္တာပပဇိတေနနာသေဝိတ္တပါအဲ့ဒီကစဟောတော့ ရှေ့ကဧဝမေတုတံဆိုတာတောင်အဲ့ဒါဘုရားဟောမဟုတ်ပထမသံဃာယနာတင်တဲ့အခါကျတော့အရှင်မဟာကတ္တဗမထေရကြီးကအရှင်အာနန္ဒာကိုမေးတယ်ငါရှင်အာနန္ဒာဓမ္မစက်ကပိုတနာဒေသနာခေါ်တဲ့ဓမ္မစက်ကြသုတ်တရားတော်ကို ရှင်တော်မြတ်ဘုရားဘယ်အခါမှဘယ်လိုများဟောခဲ့ပါသလဲမေးတော့ အရှင်အာနန္ဒာကဖြေတာဧဝံမေတုတံတဲ့ဒါအရှင်အာနန္ဒာဖြေတဲ့စကားဗန္တေအရှင်မဟာကသဗအရှင်တော်မြတ်ဖရာမေတပိတော်သည်ဧတံဤဓမ္မစကြာတရားကိုဧဝံဤယခုလျှောက်ထားမိအတိုင်းသူတဏ္ဍာကြမှတ်သားလိုက်ရပါသည်ဖေဟာရှင်တော်ကမမရှိမြတ်ဗျာ အခုဓမ္မစကြာတရားကိုတပည့်တော်အခုလျှောက်ထားမယ်အတိုင်းမြတ်စွာဘုရားအထံမှာတပည့်တော်နာကြားမှတ်သားလိုက်ရပါတယ်ဘုရားအဲ့ဒါဧဝမေတုတံဆိုတာအဲ့ဒီတိတ်ပဲဒါကြောင့်ဧဝမေတုတံဘုရားဟောစကားမဟုတ်ဘုရားဟောစကားကဒွေမေဘိက္ခဝေအန္တာပပဇိတေနနာသေဝိတပါယောစာယံကာမေတုကာမတုခံလိကနုယောကော ဟိနောကမ္မောဘောဓုဇနိကောအနရိယောအနတ္ထတံဟိတောအနာရိယောမဖတ်ရဘူးအနရိယောဖတ်မှပိုးမှန်တယ်အနာရိယောမဟုတ်ပါဠိစကားလုံးဟာအနရိယောလို့ဖတ်မှမှန်တယ်ဟိုမင်္ဂလာတုတ်ထဲမှာလည်းပဲ ဌာနိသဓမ္မစရိယာသညာတကနိသသင်္ဃဟောအနဝိဇာနိကာမနိဧတံမင်္ဂလမௌတ္တမံအဲ့ဒီမှာလဲအနဝိဇာနိမဖတ်ရဘူးအနဝိဇာနိကာမနိဧတံမင်္ဂလမௌတ္တမံဒီမှာလဲအနရိယောဟိနောကမ္မောဘုဒ္ဓဇနိကောအနရိယောအနထသံဟိတောယောစာယံအတ္တကိလမထာနုယောကော ဒုက္ခအနရိယောအနတ္ထတံဟိတောဧတေခောဘိကဝေဥဘောအန္တေအနုပကမ္မတထာဂတေနအဘိဓမ္ဗုဒ္ဓမေဇိမာပฏิပဒာတထာဂတေနအဘိဓမ္ဗုဒ္ဓသကုကရဏီညာနာကရဏီဥပသမာယအဘိညာယသံမောရာယနိဗ္ဗာနာယသံဝတ္တိ ကတမသတာဘိကဝေမိဇိမာပฏิပဒာတထာဂတေနာဘိတမုဒ္ဒာသက္ခုကရဏီညာနာကရဏီဥပသမာယအဘိညာယသံမောဓာယနိဗ္ဗာနာယသံဩတတိအယမေဝအရိယောအထင်္ဂိကောမကောတေယထိတံ သေယထိတံသေယထိတံမဟုတ်သေယထိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာတတိသမ္မာသမာဓိအဲ့ဒီမှာသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာသမ္မာသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝော တမ္မာဝါယမဟုတ်တမ္မာတတိတမ္မာတမာတိဆိုတာမဂ္ဂင်၈ပါးမဟုတ်လားအဲ့ဒီအကျင့်တရားဒီပထမဆုံးဒေသနာတော်မှာပဲမြတ်စွာဘုရားကဟောခဲ့တယ်ဆင်းရဲကလွတ်ကြောင်းတန္တရာဆင်းရဲကလွတ်ကြောင်းအကျင့်ကောင်းအကျင့်မှဒီနေ့အဲ့ဒီဓမ္မစကြာဒေသနာကိုဒီနေ့စဟောရမယ် 3ရက်လောက်နဲ့ကုံအောင်ဟောမယ်လို့မှတ်ပါတယ်ဒါတော့ဒီနေ့အဲ့ဒီဓမ္မစကြာရဲ့အချင်းယုတ်သဘောကိုပြောပြဘယ်ဒေသနာပဲဖြစ်ဖြစ်ပထမအချင်းယုတ်ဆမာရီကို ပြောလိုက်လို့နားလည်ပြီဆိုလို့ရှိရင်နောက်အကျယ်တဝင်းဖွင့်ပြတဲ့အခါကျတော့ရှင်းလို့ပထမကတည်းကအကျယ်တဝင်းနေနားထောင်တယ်ဆိုလို့ရှိရင် အကျဉ်းညုတ်ကြတော့ဘာဆိုလိုသလဲလို့အဲ့လိုမသိတော့ဘူးဖြစ်ဖြစ်နေအကျဉ်းညုတ်ကလေးပြောလိုက်တော့အော်ဒီတေနာတော်ဟာဘာဆိုလိုတဲ့လူရင်းကဘာပဲလို့အဲ့လိုသိသွားတဲ့အခါကျတော့ပြီးတော့မှသိသိသိတတ်သမျှဆက်ရဆက်ရအတိပဲအကျယ်ကို သူ့နေရာနဲ့သူ ပြောသွားတဲ့အခါကျတော့ပိုးပြီးနားလည်သွားတယ်ဒီတော့အခုဒီဓမ္မစကြာဒေသနာတော်ကိုပြိဿသိတဲ့အတိုင်းမြတ်စွာဘုရား ကဆုံလာပြီနေမှာဘုရားဖြစ်ရောက်ပြီးတော့ဝါစုလာပြီနေနေဝင်ကနေ့နေဝင်ရိုးကြီးအချိန်မှာမိဂဒါယခေါ်တဲ့မိဂဒါဝံတော်ပင်ဆွဲခင်၅ဦးအမှုထားပြီးတော့ဟောတယ်မြတ်စွာဘုရားဟောတဲ့အချိန်မှာအနောက်ဘက်မှာနေလုံးကြီးကဝင်လူဆဲဆဲဝင်တော့မဝင်သေးဘူးနေလုံးနီနီကြီးရှိနေသေး လာပြည့်နေဆိုတော့အရှိဘကလည်းပဲလာဝန်းကဝန်းဝိုင်းဝိုင်းကြီးထွက်စားပြုတ်နေအဲ့ဒီအချိန်မှာပင်ဆွဲကြီးငါ့ကိုမှုထပြီးတော့မြတ်စွာဘုရားဟောကြားလူသားအနေနဲ့တော့ပင်ဆွဲကြီးငါဥပဲတရားနာသူအဲ့ဒီအချိန်မှာရှိဣတိပတနာအမိရတဲ့သားတို့ကိုဘေးမဲ့ပေးရတော့မိဂဓာယမိဂ သာသမင်တို့ကိုဒါယဘေးမဲ့ပေးရာဖြစ်တဲ့တော့မိကဒါယသာသမင်တို့ကိုဘေးမဲ့ဖြစ်ရာပေးပေးရာတော့အဲ့ဒါကိုမှမြန်မာကဝနဆိုတဲ့နောက်ဆုံးနောက်စကလုံးထပ်ချဲ့ပြီးတော့မိကဒါယဝနသားတို့ကိုဘေးမဲ့ပေးရာတော်လို့အဓိပ္ပာယ်ယူပြီးမိကဒါယဝနမှာဝနကိုဝုံလို့ ဖတ်လိုက်တယ်ဗမာကဒါရကရဖြောက်ပြီးတော့ဒါလို့ဖတ်လိုက်တယ်အတူကောက်ဒါနဲ့မိဂဒါဝုံလို့ဖြစ်သွားတယ်ဟုတ်ကဲ့လားဘာကနေမိဂဒါဝုံဖြစ်လာတာလဲမိဂဒါယဝနကမိဂဒါဝုံဖြစ်လာတဲ့အဲ့ဒါကပါဠိအဓိပ္ပာယ်ကသာတို့ကိုဘေးမဲ့ဘေးရာဖြစ်သောတော်ဟုတ်ကဲ့လား ဒီနေရာမှာမိဂါကသမင်လည်းမဟုတ်ဘူးသားကောင်အကုန်လုံးကိုပါတယ်ဒေါ်ဒရိဆန်အကုန်လုံးပါတယ်ဒေါ်ဒရိဆန်ကြီးအားလုံးပေးမဲ့ပေးရတော့အဲ့ဒီတော်ရဲ့နာမည်ကဣတိပတနာဣတိပတနာနာမကေပါတယ်မဟုတ်လားဟုတ်အမွန်းနဲ့မှာဣတိပတနာဣတိယတေတို့ပတနာဆင်းကြွရာဒေသတဲ့ ဣတိပတနာဟိမန္တာကယသိတွေရှင်သာအလုံးမှာမိုးကာလမှာမြို့နာယဝနာချင်းကတဲ့အခါမှာများသောအားဖြင့်ဒီတော်မှာကောင်းငင်ကနေပြီးဆွင်းစင်းကြွပြီးသတင်းသုံးကြတယ်တဲ့ရှေးကအဲဒါကြောင့်အဲ့ဒါကိုဣတိပတနာယသိတို့ဆင်းကြွရနေရ အဲ့ဒီနေရာကိုပဲသားတွေကိုသားတိရစ္ဆာန်တွေဘေးမဲ့ပေးထားတဲ့အတွက်မိဂဒါယဝနလို့ပါဠိခေါ်တယ်မြန်မာကမိဂဒါအောင်လို့ခေါ်တယ်ဒီမှာမြတ်စွာဘုရားပစ္စဝကိငါးဦးတရားဟောတော့လာပြီတရားနာကြတာနတ်တွေကတော့မရေနိုင်မတွက်နိုင်ဘူးတဲ့မြမာတွေကတော့၈400ရှိတယ်တဲ့ဓမ္မစကြာတရားဟောတာ နတ်တွေကတော့၈တောင်းလေးတော့မကဘူးပေါ့မြည်နိုင်မတွက်နိုင်ဘူးအဲ့ဒီမှာပထမဆုံးမြတ်စွာဘုရားမိန့်ကြားတာဒွေမေဘိက္ခဝေအန္တပပစိတေနာနတေဝိတပကိလေသာကိုနှင်ထုတ်တဲ့အကျင့်ကိုကျင့်နေတဲ့ရှင်ယဟန်ဟာအစွန်းကြတဲ့တရားနှစ်ပါးကို မမှီဝဲရဘူးမလိုက်နာမကျင့်သုံးရဘူး အဲ့ဒီအစွန်းကြတဲ့တရားနှစ်ပါးဆိုတာဘယ်ဟာလဲလို့ဆိုတော့တစွန်းကတင်းလွန်းတဲ့အစွန်းတစွန်းကယော့လွန်းတဲ့အစွန်းယော့လွန်းတဲ့အစွန်းကဘယ်အစွန်းလဲဆိုတော့ကာမတုခံလိကနိယောဂနှစ်သက်စရာအဖုံဖုံကာမဂုဏ်အာယုန်တွေကိုပဲညှိကပ်ပြီးတော့ခံစားနေတဲ့အစွန်းနဲ့အဲ့ဒီအကျင့်ဟာယော့လွန်းတယ် ဒီအကျင့်နဲ့လည်းပဲသန္တရာဝကမလွတ်နိုင်ဘူးအစင်လာတာလေးကြည့်မယ်အတန်ကောင်းကောင်းလေးဆိုနားထောင်မယ်အနံမွေးမွေးလေးဆိုနားမယ်မွေးမယ်အရသာကောင်းကောင်းလေးဆိုလွေးမယ်စားမယ်ထိတွေ့စရာကောင်းကောင်းလေးဆိုထိမယ်တွေ့မယ်အဲဒါကာမဂုဏ်အာယုံခေါ်တဲ့နှစ်သက်စရာအဖုံမုံငါအာယုံကာမဂုဏ်ဟုခေါ်ကြသည်နှစ်သက်တရားကာမဂုဏဆိုတာ နှစ်သက်စရာအစုတရား၅ပါးချစ်ခင်နှစ်သက်အပ်တဲ့အစဉ်အာယုချစ်ခင်နှစ်သက်အပ်တဲ့အသံအာယုချစ်ခင်နှစ်သက်အပ်တဲ့အနအာယုချစ်ခင်နှစ်သက်အပ်တဲ့အရသာအာယုချစ်ခင်နှစ်သက်အပ်တဲ့အထီးတွေအာယုဒါချစ်ခင်နှစ်သက်အပ်တဲ့အစဉ်အာယုဆိုသဖြင့်အဲ့ဒီအစဉ်ရဲ့တရားဖြစ်တဲ့ပုဂ္ဂိုလ်တ attva အရာဝတ္ထုအဲဒီအစဉ်အာယုန်နဲ့ ပါသွားပြီပေါ့ချစ်ခင်နေတဲ့အတန်အာယုံဆိုသဖြင့်အဲ့ဒီအတန်ကိုပြုတဲ့တရှိတမဲ့ပုဂ္ဂိုလ်တ attva အရာဝတ္ထုပါသွားပြီပေါ့ထို့အတူပဲချစ်ခင်နေတဲ့ဇာအနတ်ဆိုသဖြင့်အဲ့ဒီအနတ်ရဲ့တရားဖြစ်တဲ့ပုဂ္ဂိုလ်တ attva အရာဝတ္ထုဒါလည်းပါသွားပြီကာမဂုဏ်တွေပဲချစ်တဲ့ချစ်ခင်နေတဲ့ဇာအရသာဆိုသဖြင့်အဲ့ဒီအရသာရဲ့တရားစားပွဲတောက်ဖွယ် မှန်သမျှဟာကာမဂုဏ်ပဲချစ်ခင်နေတဲ့ဆရာအထိအတွေ့ဆိုသဖြင့်အဲ့ဒီအထိအတွေ့ရဲ့တရားထိတွေ့စရာနူးညံ့တဲ့သဘောကျမ်းသာတဲ့သဘောရဲ့တရားဖြစ်တဲ့ပုဂ္ဂိုလ်သတ္တဝါအရာဝတ္ထုအဲ့ဒါတွေကာမဂုဏ်တွေပဲအဲ့ဒီကာမဂုဏ်တွေကိုပဲညိကတွေ့တာပြီးတော့လိုက်စားပြီးခံစားနေတယ်ဆိုရင်ဒါကာမတုခံလေးကနုယောဂဘယ်တော့မှသန္တရာဟုတ်ကမလွတ်ဘူး အဲ့ဒါယော့လွန်းတယ်တဲ့နောက်တစ်ဖက်ကတင်းလွန်းတယ်ဆိုတာတော့အတ္တကိလမထာနုယောဂဆင်းရဲငြိမ်းအောင်တန္တရာဝကလွတ်အောင်ဆိုတာကိုယ်ကိုပင်မဆင်းရဲအောင်ကြင့်မှပဲတန္တရာဝကဝကလွတ်တဲ့ဆင်းရဲငြိမ်းတယ်လို့ယူဆပြီးတော့ကိုယ်ကိုယ်ကိုပင်မဆင်းရဲအောင်ကြင့်တာသဘောကလူဟာချမ်းသာနေတယ်ဆိုလို့ရှိရင် လောဘဒေါသတွေများတယ်မာနတွေများတယ်ဆင်းရဲပင်မနေပြီဆိုလို့ရှိရင်လောဘဒေါသမာနတွေအဲ့ဒါတွေနဲတယ်တဖြည်းဖြည်းငြိမ်းတယ်ဒီလိုယူဆတယ်ဒါကြောင့်မလို့ဆင်းရဲပင်မအောင်ကျင့်ရမယ်ဆိုပြီးကျင့်တယ်အကျင့်ကြာဘူးမှာပေါ့ရေငုံမီးလုံတုံးခုံဆယ်ခတ်ဆိုတာကြာဘူးလားဘယ်အကြာဘူးတော့ ဥရဝေလာတို့ကြားဘူးတာလားဇတ်ထဲကကြားဘူးတာလားဇတ်ထဲကကြားဘူးတော့မဟုတ်လားဒီဇတ်ထဲကကြားဘူးတော့လည်းအဲ့ဒါလည်းမှန်နေပေါ့နှွေးခေါင်းကောင်းအဆုံးလာကြီးမှာအဲ့ဒါလွင်ပြင်ထွက်ပြီးတော့ချစ်ချစ်တော့ပူနေတဲ့နေအောင်အောက်မှာလာနေအောက်မှာ ကိုရှိကမိတပုံနောက်ကမိတပုံဘေးကမိတပုံအလဲကမိတပုံအောက်ပါဘူးဘေးကဘေးနှစ်ဖက်တစ်ချက်ကမိတပုံအဲ့လိုဖုံးပြီးတော့အဲ့ဒီမီးလေးပုံနဲ့အပေါ်ကချစ်ချစ်တောက်ပူးနေတဲ့နေမင်းရဲ့အပူအလဲကောင်မှထိုင်လိုက်တယ်အဲ့ဒါလို့ဆိုလို့ရှိရင်လောဘလည်းမဖြစ်တော့ဘူးဒေါသလည်းမဖြစ်တော့ဘူးတဲ့မောဟမာနတွေလည်းငြိမ်းရောဟမ်မနဲ့လားဖြစ်ပါမလားလောဘ ဘာဖြစ်လို့ဥလွန်းလို့ပေါ့မဟုတ်ဘူးလားဥလွန်းတော့လောဘစိတ်မဖြစ်နိုင်တော့ဘူးအဲ့ဒီအပူကလူဖို့လူဖို့ပဲစိတ်ရှိတော့စိတ်စိတ်ရှိတော့တာပေါ့အဲ့ဒါလို့ကျင့်ပါတဲ့ကျင့်လို့ကြာလို့ရှိရင်လောဘဒေါသမောဟကိလေသာတွေ6ကပ်ပြီးတော့ကုန်ခန်းသွားပါလိမ့်မယ်တဲ့အဲ့ဒါလို့ဆိုကိလေသာငြိမ်းဆင်းရဲငြိမ်းရောမကောင်းဘူးလား ကောင်းတယ်နော်အိန္ဒိယမှာတော့အခုလဲကျင့်ကြတော့မယ်အဲတချို့လည်းပဲတနေ့လုံးအဝတ်လည်းမပါဘူးခြေတော့တစ်ချောင်းထောက်တစ်ချောင်းကအဲထောက်ထားတဲ့ခြေတော့ကိုဒူးသို့ဖို့ပေါင်ပေါ်မှာထောက်ပြီးတော့နေကိုကြည့်တာတနေ့လုံးအဲ့ဒါကိလေသာကုန်ခိုင်းရင်လို့တဲ့နေနိုင်မှမလားမနေနိုင်ရင်တော့ကိလေသာမကုန်ဘူး ဟုတ်အဲ့လိုကြည့်ရတချို့ကြတော့လဲဆူးပုံမှာတက်ပြီးတော့အိတ်တယ်တဲ့ဘာဖြစ်လို့ဆူးဆူးအောင်ပေါ့မဟုတ်ဘူးလားဟိုဘက်ထိန်လိုက်လဲနာဒီဘက်ထိန်လိုက်လဲနာနာတဲ့အခါကျတော့လောဘဒေါသမဖြစ်တော့ဘူးတဲ့အဲ့ဒါနာရာအာယုပြုနေရတယ်နဲ့လောဘဒေါသငြိမ့်နေအဲ့ဒါလိုကြာကြာလုပ်လို့ရှိရင်လောဘဒေါသမောဟကိလေသာတွေငြိမ့်ရောတဲ့အဲ့ဒါ အတ္တကလမထာဏီယောဂအမျိုးမျိုးရှိပါတယ်အိန္ဒိယမှာတော့အများကြီးပဲဗမာပြည်မှာတော့ရှိတဲ့နေရာရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့မများပါဘူးဒီနေ့ကတော့အများကြီးပဲဒီတော့မြတ်စွာဘုရားကအဲ့ဒီတင်းလွန်းတဲ့အတ္တကလမထာဏီယောဂကိုပင်မဆင်းအောင်ကျင့်တဲ့အကျင့်လဲအစွန်းတစ်ခုပဲတဲ့ယောလွန်းတဲ့ကာမဒုက္ခလိကာနိယောဂကာမဂုဏ်မှန်သမျှခံစားနေတဲ့အကျင့်လဲ ရော့လွန်းတဲ့အစွန်းတစ်ခုပဲတဲ့အဲ့ဒီအစွန်းနှစ်ခုကျင့်မယ်ဆိုလို့ရှိရင်တော့သန္တရာဝကမလွတ်နိုင်ဘူးတဲ့ဒါကြောင့်အစွန်းနှစ်ခုပယ်ပြီးတော့အလယ်လန်းကိုကျင့်ရမယ်တဲ့အဲ့ဒီအလယ်လန်းကျင့်မယ်ဆိုလို့ရှိရင်ကာမဂုဏ်တွေလည်းခံစားမနေနဲ့ကိုယ်ကိုယ်ကိုလည်းဗင်မအောင်မလုပ်နဲ့ဒါဖြင့်မလုပ်ရမလဲဖြစ်သမျှဖြစ်တဲ့သဘောကိုဖြစ်နေတဲ့အတိုင်းတတိလေးအသာလေးကတ်ထားလိုက်ပါတဲ့ဒါပဲ ဖြစ်နေတဲ့သဘောကိုတတိလေးအသာလေးကပ်ပြီးရှုနေပါရှုနေရင်တဖြည်းဖြည်းသိလာမယ်ပေါ့အဲ့လိုရှုတယ်ဆိုလို့ရှိရင်ကိုပင်မဆင်းရဲတဲ့အကျင့်ဟုတ်ကလားဟုတ်ပါဘူးဟုတ်ကဲ့လားဒါမြင်ရှုနေတော့ကာမဂုဏ်ကိုခံစားနေသေးလားမခံစားဘူးအဲ့တော့သူဟာအလယ်လန်းအကျင့်ပဲအဲ့ဒီအကျင့်ကျင့်တယ်ဆိုလို့ရှိရင်တော့ဒီကျင့်ဟာဘုရားရှင်ကိုယ်တော်တိုင်ထိုးထွင်းသိပြီးတော့ဟောခဲ့တဲ့ အကျဉ်းလန်းဖြစ်တယ်တဲ့ဒါကြောင့်မို့လို့ဉာဏ်မျက်စိအမြင် ဖြစ်ပေါ်စေနိုင်တယ်အသိဉာဏ်အလင်းကိုရစေနိုင်တယ်အဲဒါလိုအသိဉာဏ်အလင်းကိုရစေနိုင်တဲ့အတွက်ဆင်းရဲခြင်းရနိဗ္ဗာန်ကိုရောက်စေနိုင်တယ်ဒါဖြစ်ရင်အဲ့ဒီအကျင့်ကဘယ်အကျင့်လဲဆိုတော့မေဇိမပฏิပဒါအလယ်လန်းအကျင့်ပဲတဲ့အဲ့ဒီအလယ်လန်းအကျင့်ဆိုတာဘယ်ဟာတွေလဲဆိုတော့တမ္မာဒိဋ္ဌိမှန်စွာသိမြင်မှု သမ္မာသင်္ကပ္ပမှန်စွာကြံစည်မှုသမ္မာဝါစာမှန်စွာပြောဆိုမှုသမ္မာကမ္မန္တမှန်စွာပြုလုပ်မှုသမ္မာအာဇီဝမှန်စွာအသမွေးမှုသမ္မာဝါယာမမှန်စွာကြိုးစားအထောက်မှုသမ္မာတတိမှန်စွာတတိကရှုမှတ်မှုသမ္မာသမာဓိမှန်စွာစုစိုက်တည်ငြိမ်မှုဒီ၈ပါးပါပဲအဲ့ဒီရှင်မမိမိတဏ္ဍာမှာဖြစ်ပွားနေပြီဆိုလို့ရှိရင်တော့ တင်းလွတ်နဲ့အစွန်းလည်းမကရော်လွင့်လည်းအစွန်းလည်းမကဖဲနဲ့အလယ်လန်းကသွားတာဖြစ်တဲ့အတွက်သန္တရာဝတ်ကလွတ်မြောက်ဖို့ရသေကြပါတယ်တဲ့ဆင်းရဲငြိမ်းဖို့ရသေကြပါတယ်ဒါကြောင့်မလို့ဒီအလယ်လန်းအကျင့်ချင်မှာအလယ်လန်းကျင့်ဆိုတာဘာတွေလဲမကင်၈ပါးအကျင့်တရားပဲဟုတ်ကဲ့လား gain လိုက်ဆိုမဇ္ဈိမပฏิပဒါမဇ္ဈိမ အလယ်လန်းအကျင့်တရားဆိုသည်မှာသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပမှန်စွာကြံစည်မှုပညာမဲ့ခင်နှစ်ပါးမဇ္ဈိမပฏิပဒါ အလယ်လံအကျင့်တရားဆိုသည်မှာသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပမှန်စွာကြံစည်မှုပညာမဲ့ခင်နှစ်ပါးသို့ စာမှန်စွာပြောဆိုမှုသမ္မာကမ္မန္တမှန်စွာပြုလုပ်မှုသမ္မာအာဇီဝမှန်စွာအသက်မွေးမှုသီလမဲ့ခင်၃ပါးအဝါယာမ မှန်စွာကြိုးစားအားထုတ်မှုသမ္မာတတိမှန်စွာတတိကရှုမှတ်မှုသမ္မာတမာတိမှန်စွာစူးစိုက်ကြည်ငြိမ်မှုသမာဓိမဲ့ခင်၃ပါးသမ္မာဝါယာမသမ္မာဝါယာမ မှန်စွာကြိုးစားအားထုတ်မှုသမာသတိမှန်စွာတတိကရှုမှတ်မှုသမာသမာဓိမှန်စွာစုစိုက်တည်ငြိမ်မှုသမာဓိမဲ့ခင်၃ပါးဟုတ် မဲ့ခင်7ပါးသည်မဇ္ဈိမပฏิပဒာအလယ်လံအကျင့်တရားဖြစ်ပါသည်ဒီမှန်ကြမ်းမှန်ပြောပြုမှန်နှင့်ကောင်းမှန်သမွေဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာတည်း သမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝဒုက္ခမုတ်ချငြိမ့်စေသည်အဲ့ဒါပဲမဟုတ်လားဒီရှင်မအတိုင်းကျင့်မယ်ဆိုလို့ရှိရင်တော့ဝဆင်းရဲညီကျင့်မယ်ဟုတ်ကဲ့လားဆိုတိမှန်ကြမ်းမှန်တိမှန်ကြမ်းမှန်ပြောပြမှန်နဲ့ ကောင်းမှန်သမွေကောင်းမှန်သမွေဖြူစင်ဖွေ၍ဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ရေးကြိုးစားမှန်ညာတတိမှန်ညာတတိသမာဓိဟုသမာဓိဟုဤသည့်ရှိပြဤသည့်ရှိပြကျင့်စဉ်ပါမူကျင့်စဉ်ပါမူဘာသာဝါဒ ဝဒုက္ခမုတ်ချငြိမ့်စေသည်မုတ်ချငြိမ့်စေသည်သို့ रखा အဲဒီဓမ္မစကြာဒေသနာတို့လာတဲ့အတိုင်းတင်းလွန်းတဲ့အစွန်ယော်လွန်းတဲ့အစွန်မြောက်ဖဲနဲ့မဇ္ဈိမပฏิပဒါအလယ်လားအကျင့်ဖြစ်တဲ့တတိပဌံမေဂိစိတံအကျင့်မှန်တို့ကိုကျင့်ကြံကြိုးစားပွားများအားထုတ်ကြခြင်းအပြင်ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်လေးတစ်ဆင့်နဲ့တစ်ဆင့်ရင့်တန်ပြီးလင်မဲ့ဉာဏ်ဖူဉာဏ်နဲ့ နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။